ကျေးဇူးရှင်မဟာဗုဒ္ဓမြတ်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း16ရက်တလ2011ခုနှစ်တွင်ဟောကြားတော်မူသောဒါနာပြုရတတိပါပညာဉာဏ်ပါမကုသိုလ်ရတရားတော်တော်ပုံညာဟုလို့ခေါင်းလို့လုပ်လို့ဗျာဒီသူတို့မျိုးဘုန်းကြီးတွေပေါ်ပါဗျာဟင်ဒီတော့သူတို့မျိုးဘုန်းကြီးတွေဟောတဲ့တရားတွေလည်းမဲမှလို့တို့ကမျိုးဘုန်းကြီးလို့ဟောတာမှမဟုတ်တာ ဟင်မြို့ဖုံးကြီးကဘုရားဟောတရားတော်ဒီတွေကဟာတွေကိုဟောတာဗျသူတို့ကမှတရားစိတ်ထားသူကတော့ချပိုးလေးကြီးပြောတာဟင်ဟင်တခြားပြောတာဒါမရှိတော့ချပိုးလေးဖြစ်အောင်ပြောတာဗျသူတရားမှဟောမှမနေနဲ့ဟောဟင်ဟောဗျာခေတ္တဟာတွေကိုမနေပါဘူး အင်းဒါရီယာဟောဘယ်အားတွေတော့ရန်ကုန်နေကြီးတယ်ရန်ကုန်ကမူသားတို့ကငါပြီးတော့ဘယ်ဟာကလေးရကလေးရဘာလို့လာတာတော့ဒီကလေးဝါကကလေးဝါကလေးမျိုးနဲ့စကောရုံးမှာဘာလို့လာတာတော့ဒီကလေးတွေဟောမဟင်ဟင်ခွေဘူယူတဲ့ကလေးတွေဟင်ဟင်သူတို့ကလေးကခွင်တူးရတယ်ဟုတ်စားပဲဟုတ်နော် ပရိသဒုဒေများတဲ့နေရာတွေကြတော့ရဲနေပြီးထားတာလေဟိုရန်ကုန်ကြတော့တို့ကသင်္ကန်းညွန်းနေကြတော့သင်္ကန်းညွန်းနဲ့တောင်ဥက္ကလာလောက်သာဒုသိတာကိုဇာနာတော့ဒုမသိဘူးလေအဲတော့အဲ့ဒီဟာတွေလည်းတည့်ရက်ပြီးထားပါ တနေ့တစ်ချိန်တော်ရောပေါ့ဟုတ်ဗျာဒီချိန်မှာတစ်ခါလောက် တရားနာကြဘူးတယ်ဆိုရင်အဲ့ဒီနာကြတဲ့တဲကကိုမှတ်မိတာလေးတစ်ခုသာအားထုတ်လိုက်အဆုံးထိရောက်ပါတယ်မှတ်မိတာလေးတစ်ခုအကုန်လုံးကြီးအစားကဆုံးထိတော့မှတ်မိခြင်းမှမှတ်မိမှာပေါ့တစ်ခုလောက်မှရင်အဲ့ဒီတစ်ခုသာအားထုတ်လိုက်ပြီးသွားတာဟုတ်နော်ပြီးတော့တို့အပြင်ဟောတွေပြောရမှာပေါ့ အပြင်ကဟောတာတွေမှန်သမျှကတရားနိုးအောင်နိုးတာပဲရှိမနိုးတဲ့တရားပေါ့လေတရားစွာဟိုယရနာသုံးပါးပေါ်ကိုယုံကြည်တဲ့ကြည်ညိုတဲ့စိတ်ကိုပြောတာလူချင်းချင်းယုံတဲ့ဟာကိုတရားပြောတာမဟုတ်ဘူးဟုတ်ဗျာတရားစွာကြည်လင်တဲ့စိတ်ကိုပြောတာလေဟင်ဖရာကုံအာယုံပြုလိုက်လို့ကြည်လင်သွားမယ် တရားဂုံအာယုံပြုလိုက်ဂုံနာအာယုံပြုလိုက်နော်ပြီးတော့တန်ခါလဲတန်ခါဂုံနာအာယုံပြုလိုက်စိတ်ကြည်သွားပါလိမ့်မယ်နောက်နေတဲ့စိတ်လေအင်းအဲ့ဒီဘောကိုယုံကြည်တဲ့စိတ်ကိုတို့ဟာတရားလို့သုံးတာလေအဲ့တော့ဘုရားပေါ်မှာယုံကြည်မှဘုရားခိုင်တာလုံးမှာပေါ့မိဘယုံကြည်တဲ့သာသမီးသား မိဘခိုင်နာလုပ်ထားဘူးဟုတ်နော်ပြန်ပါဗျာဟင်ပြီးတော့မရယုံကြည်ရင်မရခိုင်နာလုပ်မှာပေါ့လင်းယုံကြည်လင်းခိုင်နာလုပ်မှာပေါ့ဟုတ်နော်အဲ့တော့ဖရာကိုယုံကြည်မှဖရာခိုင်နာလုပ်မှာမို့အဲ့ဒီဖရာပေါ်ယုံကြည်မဲ့တရားလေးကိုနှိုးနှိုးပေးနေတာဟုတ်နော်ပြီးတော့တရားတော်ပေါ်လဲတို့မဖြစ်ချင်ပါဘူးဆိုတဲ့ဒုက္ခ မဖြစ်အောင်တရားကတာဝန်ယူတယ်ဒါတို့ကယုံပါလေဟုတ်နော်တို့ကကာမအာယုန်နဲ့ကာမတ attva မျိုးတွေကာမအာယုန်နဲ့ကာမတ attva မျိုးကဓမ္မနဲ့ပတ်သက်ရင်တွန့်နော်ယုံခဲ့တယ်ကာမနဲ့ဓမ္မတွဲဆွဲရင်လေဟုတ်နော်ဟိုကာမကဘယ်ကလာတာတို့ဆိုတော့ သူစာလို့ပြောရင်တော့အများကြီးပေါ့ဗျာအနုတရခေါ်မှာပေါ့တတ္တဝါဖြစ်စားတဲ့ကဓာတ်နဲ့တိဆောက်ကလေးကဓာတ်တောင်းတဲ့အတိုင်းလိုက်လို့ထားတာကာမတွေပဲဓာတ်အလိုကြလိုက်လို့ထားတာကာမပေါ့ဟိုမြေဓာတ်အကောင်းတဲ့ပုဂ္ဂိုလ်ကအချိုးတို့အစိမ့်တို့ဒါမျိုးတွေတောင်းမှာပေါ့ဟုတ်နော်အစာအစာပြောတာလေအဲရီရာကအကောင်းတဲ့ပုဂ္ဂိုလ်ကြတော့အချိုးအေးတွေပေါ့ကြံတို့သခွားတို့ပရဲတို့ဆိုတာဟင် လေတာအားကောင်းတဲ့ဓာတ်ဆောင်တဲ့ပုဂ္ဂိုလ်ကငရုပ်ပြီးတို့ပါတို့ချင်းတို့အဲ့ဒါတွေစားမှာပေါ့ဟေးဟောပြောရမယ်လက်ဖက်တို့ပါတို့လေအဖာအခါတွေစားမှာပေါ့ဟင်မိတာအားကောင်းတဲ့ပုဂ္ဂိုလ်ကသူကဓာတ်စာတောင်းတာလေဓာတ်ကဓာတ်စာတောင်းတာပေါ့ကောင်းတာမကောင်းတာနဲ့မဆိုင်ဘူးဓာတ်တဲ့တာမတဲ့တာနဲ့ဆိုင်တယ်ဓာတ်တဲ့ရင်သူကောင်းပါပဲလေဓာတ်မတဲ့ရင်မကောင်းဘူးလေဟုတ်နော် ဟင်တင်ပါဗျာအဲသူသူကောင်းတယ်ဆိုတာကြိုက်လို့ကောင်းတာတကယ်ကောင်းမဟုတ်ဘူးဟင်တဘာဝကောင်းမဟုတ်ဘူးကြိုက်လို့ကောင်းတာဟုတ်နော်ဟင်ကြိုက်လို့ကောင်းဟာအဲတော့တို့ဒီသောတာလွန်တဲ့ပုဂ္ဂိုလ်ကြတော့အချင်းတို့အစတို့အပူတို့အဲ့ဒါတွေသုံးမှာပေါ့အဲ့ဒါဒါဆောင်ဒါခေါငါဒါစာတောင်းတာတို့ကဒီဘဝရောက်တော့ဟောဗျာသူတောင်းတဲ့ဟာကိုဒီကဒါရှာပေးနေရတာမဟုတ်ဘူးလား ဟင်သူတောင်းတာလိုက်ရှာပေးနေရတာဒါကတော့အစားအစာပြောတာလေအဲအဆင်းရုပ်ကြည့်လိုက်ရင်လည်းမြေဆောင်ရင်းဆောင်ဒီတိုင်းပါပဲဓာတ်ဆောင်နေနေကြီးတယ်လေအတန်နာထောင်လည်းဒီတိုင်းပဲအနံ့လည်းဒီတိုင်းပဲရတာလည်းဒီတိုင်းပဲအတွေ့လည်းဒီတိုင်းပဲဟုတ်နော်အဲတော့ကိုဓာတ်စာကိုဓာတ်နဲ့တည်းရလိုက်တောင်းနေတာကတတဝါရဲလို့ဖြစ်ကြတဲ့ခါနော်တတဝါဖြစ်တာလေပဲ လူသတ္တဝါဖြစ်ဖို့တော်တော်ခဲရင်တယ်တို့တခါကြီးတို့လောကီရတော့ပြောတာပေါ့ဗျာဘာတော့ဟိုမြောက်ကစားတာတဲ့ဘာကစားတာတဲ့နဲ့တို့ကတော့မဟုတ်ဘူးလူလူကစားတာဟုတ်ဗျာမြောက်ကြီးတို့လူဖြစ်မှာမဟုတ်ဖ ೇನೆ မြောက်ဟာမြောက်တိုင်းတော့မှာပေါ့သူ့ဒီသားသားတိတိုင်းတော့မှာပေါ့ကြွက်ကြီးလို့ဝက်ဖြစ်မှာမဟုတ်ဖ ೇನೆ သူ့ပိသားနဲ့သူပဲဗျဘယ်နဲ့မြောက်မြောက်ကနေလူဖြစ်တယ်မဖြစ်နိုင်ဘူးလူဟာလူကဖြစ်တယ်လူဖြစ်နိုင်တဲ့ဟာတူပါပေါ့ဗျာတရိษံနေတဲ့မှာလူကသွေးပြီးချီလေတလိတရိษံနေတဲ့တတ်မယ်ဒါမို့အညာပါတာညာပါတာသွေးပြီးချီလေတလိတတ်လို့အဲ့တော့တတ်ဖို့ရာအတွက်သူ့မှာတတ်ပြည့်စည်လူတာပေါ့ မြေကောင်းမြေထမ်းရမှလေကောင်းလေထမ်းရမှဟုတ်နော်ဟင်မြေကောင်းမြေထမ်းဤကောင်းဤထမ်းလေကောင်းလေထမ်းအဲ့ဒါမျိုးရတဲ့နေရာကလူစားဖြစ်ရတယ်တခါကြီးတို့တို့ပခါနဲ့ပြောရင်တော့ဝေလူဝရီတို့လေဝါရဲကနေတရားတော်မျိုးဟင်ဖယားခေကဆိုစေသမာနာလားတရေခေါင်းတွေကလေတရေအညီကိုမီးဖြစ်ရ အဲ့ဒါကိုစာလိုတန်တိတစားလို့ခေါ်ပါတယ်ဟိုမိဘမဲ့ပฏิတန်တိပေါ့မိတုံးမဲ့ပฏิတန်တိပေါ့အဲ့ဒီကစာရာလေဟုတ်နော်ဟင်တို့အမ္ဘာပါဠိတို့တရေပင်ကဖြစ်တာနော်ဘုရားလက်ထက်ကအမ္ဘာပါဠိတို့ခုနပြောတဲ့သေသမနာအဲ့ဒါဟိုတစ်ပင်ကနေဟိုပါပေါ့ဒီခေါင်းပေါင်းမျိုးတွေပေါ့ဗျာဒီခေါင်းပေါင်းမျိုးတွေ တို့ပကံခေကြတော့ဟိုဝါကဖြစ်တာနော်ဝေလူဝေလူဝေလူဆိုတာဝါပြောတာဝါကဖြစ်တယ်မင်းကလေးမဝေလူဝေလူတို့လူတွေအဲ့လိုတန့်တဲ့နေရာကစဖြစ်တာဟင်ဖရာလက်ထက်ဟိုဖရာမတိုင်ခင်ကဘဒုမဝရီတို့ဘာတို့ကြာဘူးပါဘဒုမကြာဘူးကဖြစ်တာတို့ဘာတို့ဆိုအဲ့လိုနေရာမျိုးတန့်တဲ့နေရာကလူဖြစ်တာတို့တရိษံကတော့ပူတဲ့အိုက်တဲ့ဒေသ အာယာတိဥရုလည်းဖြစ်မပေါ်နော်မိုးဥရုပြောမှာမိုးဥရုဝါလာမိုးကြခါသာအဲ့ဒါအပူအိုက်ပြီးတော့ဆွတ်ဆူတဲ့နေရာလည်းရမှာပေါ့ကုန်းနေဆိုရင်တော့တခါကြီးတို့ဘာတို့တနွေလုံးကဟိုကြထားတဲ့ဟိုရွေးချောက်ပြီးခိုင်းချောက်ပြီးအဲ့ဒါတွေရေဆိုပြီးပုတ်အဲ့ဒီကနေပြီးအညီအဲ့ဒီအညီဖြစ်ပြီးတော့ဒီကုန်းတော်ဝါဖြစ်ရတာနော်ဤတော်ဝါကဟို တို့ကံပေးကအစီလေးတွေလားဗျာဟင်ဟုတ်နော်ဒါတခါကြီးတို့ရန်ကုန်မြောင်းနေတွေ့ပါလိမ့်မယ်ဟင်ဟင်တမိုးတမိုးဘလောက်များတော့ဟုတ်ကလားဆံကတွေ့ရကအဲ့လိုဟာတွေနဲ့လှုပ်တဲ့အတွက်သူ့မှာသွေးပြီးကြည်လီပလိတို့လိုမသာရှင်းဘူးတို့တို့မှညာမပါဘူးတို့မှညာပါတယ်ဟုတ်နော်အဲ့ဒီစကလေးကတို့ပြည်တည်ထားတဲ့ဓာတ်ကိုမြင်၍ တို့အဲ့ဒီဓာစာတောင်းတဲ့အတိုင်းလိုက်လို့ပါနော်ဓာစာတောင်းတဲ့အတိုင်းလိုက်လို့နောက်ပိုင်းတော့ဓာစာတောင်းတာလည်းပါတာပေါ့ဗျာအစွဲလည်းပါတာပေါ့ဗျာဟင်အစွဲတိုင်းကျင်နေကြရတဲ့ဘဝဓာစာတောင်းတဲ့အတိုင်းကျင်နေကြရတဲ့ဘဝအဲ့ဒီဘဝအလုံးဟာတို့မှာကာမစိတ်နဲ့ပြီးခဲ့တာနော်ကာမအာယုမဲ့လိုက်စားခဲ့တယ်ဟင် ကာမတတဝါဖြစ်နေကာမစိတ်ကာမအာယုမဲ့တို့လိုက်စားခဲ့တယ်ဗျဖះနဲ့ဘယ်တော့မှတွေ့မှာမှလည်းမသိဘူးเนาะအဲ့တော့တိရစ္ဆာန်ဘဝပေါင်းဘယ်လောက်များမယ်ထင်တော့ကာမအာယုစုခဲ့တာလေဟင်နေလာမှာအဲ့ဒီကတွေကတို့ကငင်ပါလာပြီငင်ပါလာပြီအဲ့ဒီကစားကြတာ တရိษံကနေလူကူးဖို့ဆိုတာလေအင်မတိအင်မတန်ကုသိုလ်ကောင်းမှတယ်တိရိษံဘဝကနေလူကိုကူးဖို့လူနဲ့လဲယင်းနီးကျွမ်းနီးတဲ့အမြင်ကြရှိဥမာလေပြီးတော့လူကိုရောက်နိုင်တာကုသိုလ်ကပေးတာအကုသိုလ်ကလူကိုမပေးဘူးဟုတ်နော်အဲ့တော့တို့ ဟာနဲ့ပြောရင်တော့ကုန်းတော်ဝါထဲမှာဥဆိုတဲ့အန္တသပฏิသန်နေခေါ်မလားဗျာဥရဟာလေပြီးတော့ကာဘတိယကလို့ခေါ်တဲ့အမိဝန်းပိုင်အောင်ရတဲ့ပฏิသန်တွေအဲ့ဒီပฏิသန်တွေမျိုးရောက်တဲ့ခါလာကြတော့ဥရမိခင်ကလည်းမိခင်မြတ်သာရှိဥပြီးမွေးပြီးကလေးကမိခင်မြတ်သာနဲ့ဆောင်းလျှောက်တာကုသူတီး နော်အဲ့ဒါကုသိုလ်ပါပဲဘုရားရှင်ကြောင့်ရှိလူတာပြောတာမဟုတ်ဘူးနော်ဟုတ်နော်အဲ့တော့သူရလာတဲ့သာသမီဘောကိုဘေးရန်ကိုကာကွယ်ပေးတဲ့ကုသိုလ်ရလာတဲ့သာသမီကိုအစာရေစာရှာဖွေပေးတဲ့ကုသိုလ်ဒီကုသိုလ်လည်းသူတို့ပါအောင်ပါလေဟင်အဲ့ဒီကုသိုလ်မလုပ်ဖ ೇನೆ တတိဆံကလူမဖြစ်နိုင်ဘူး ဟုတ်နော်အဲ့ဒီကုသိုလ်ပါရအောင်ပါဗျအဲ့ဒီကုသိုလ်လည်းပါမယ်ဗျာ လူနဲ့လည်းအနေနီးမဗျာဒီကနေ့လူကိုလည်းဆွဲမှတရိษံကလူဖြစ်နိုင်တာနော်ဟင်အဲ့တော့တရိษံကနေလူမတွေ့ခင်ကိုတို့ကကာမစိတ်နဲ့ဘလောက်ကျင်လဲခဲ့လဲဘဝပေါင်းဘလောက်ထင်တယ်လဲနော်ကာမစိတ်ကာမစိတ် ပါဠိလိုကာမစိတ်လို့ပြောတာမြန်မာလိုတော့အာယုံပေါ်လူလာတဲ့စိတ်အာယုံပေါ်ခင်မင်းတဲ့စိတ်အဲ့ဒါကိုစာလို့ကာမစိတ်လို့သုံးတယ်ဟုတ်နော်ဟင်အဲ့တော့လူဘဝမရောက်မချင်းတရိษံဘဝနဲ့ကြိုက်ကြိုက်တယ်လို့မကြိုက်မကြိုက်တယ်လို့မတိမတိတယ်လို့ဒုလုပ်ခဲ့တဲ့အချိန်ပေါင်းဘဝပေါင်းဘလောက်များမထင်တော့ဟုတ်ကလားကြာ ဟင်တို့အဲ့ဒီကလာခဲ့တာကွအဲ့တော့သူကတို့ကာမအာယုန်နဲ့ကာမစိတ်ကအနေထိုင်းနေပြီနော်အနေထိုင်းနေပြီတို့မှာဟင်အနေထိုင်းနေပြီနေရာရတာသူ့ကိုတို့ကနေရာပေးများခဲ့ပြီဟင်သူ့နေရာပေးကများခဲ့ပြီဗျာတက်ကလူဖြစ်ပြီဆိုပါတော့ လူကလည်းသာသနာနဲ့ကြုံအောင်မှာနော်သာသနာနဲ့ကြုံအောင်မှာဗျာတို့လူတော့ဖြစ်တယ်ဖရာသာသနာနဲ့မကြုံရင်ကုသိုလ်တော့ဖြစ်ကောင်းဖြစ်မယ်ပညာရဖို့ခဲရင်းနေပညာရဖို့ငီးအဲတို့ခန္ဓာကိုယ်ကာမက ခန္ဓာကဘဝကလွတ်မြောက်ဖို့နီးသာသနာမှာပဲရှိတယ်နော်ဒါပညာကပြီးနိုင်တာလေဟုတ်တယ်နော်ဟုတ်ပါဘူးကုသိုလ်ကတော့ဖြင့်ဘေဘာသာဖြစ်ဖြစ်ရပါတယ်ကုသိုလ်ရအောင်လုပ်နေကြတာကြီးတယ်ပေါ့ပဲကုသိုလ်ရအောင်လုပ်တဲ့အတွက်သူတို့လည်းပဲကုသိုလ်ရဲ့အကျိုးဖြစ်တဲ့အဲလူကြတော့လေလူအဆင်းမြင့်နေတယ်နော်နတ်ဖြစ်တော့လေနတ်အဆင်းမြင့် မြမာထိသူတို့ရှိပါတယ်မြမာဖင်းမြင်ထိသူတို့ရှိပါတယ်ဟုတ်နော်တို့ဟာလားအိန္ဒိယတို့ကြတော့မြမာလမ်းဖင်းနေကိုသူတို့ဝါဒကဗျမနာဝါဒကိုဟင်သူတို့ကိုသူတို့လည်းမြမာကမွေးတယ်လို့ပဲခံထားတာကိုသူတို့ချင်းကလည်းမြမာအချင်းပဲလေတို့ဟာလားအဟိန္ဒဝါဒလို့စာလို့သုံးပါတယ်သူတစ်ပါးပေါ်မနှင်းသေးတဲ့ဝါဒပေါ့သူတစ်ပါးပေါ်မနှင်းသေးတဲ့ဝါဒဆိုတော့ကိုချင်းစာဝါဒ ဓာနုထားပဲဝါဒမဟုတ်ဘူးလားကိုချင်းစာသောကရုဏာလေဓာနုထားသောမေတ္တာလေဟုတ်နော်ဟင်အဲအဲ့ဒီဝါဒသူတို့ကပြမာတိသွားပါတယ်သူတို့မှာပြမာတိကျင့်ရှိပါတယ်ဟုတ်ရဉာဏ်နဲ့ဘာသာမှာကကုသိုလ်ဖြစ်ဖို့ပဲရှိတယ်ပညာဖြစ်အောင်ပြနိုင်တဲ့နေမရှိဘူးရှိဘူးနော်သူတို့ကကိုယ်ွယ်ကိုပြူရုံနဲ့ဆူတောင်းလို့ထားပဲ ကိုယ်ဝေပြုဖို့ဆူတောင်းမှုတောင်းတယ်ကိုကိုယ်တိုင်အကူဝေခံဘဝရောက်ဖို့သူတို့မှနေမရှိဘူးဟုတ်နော်ကိုကိုယ်တိုင်ကိုကိုယ်ခံဘဝရောက်ဖို့ရသူတို့မှနေမရှိဘူးဟုတ်ဗျာအဲပြီးတော့လဲဟိုဟိုဟိုရောက်တရောက်ပြောဦးမှာသူဖျားက လူဖျားဆိုတော့လူသားတွေများများကိုသူ့လူကိုယ်ပွားတွေနိုင်ထားခဲ့နိုင်တယ်သူများဖျားကလူဖျားမဟုတ်ဘဲနဲ့ အဲ့တော့သူ့ကိုကလူသားများများထားခဲ့နိုင်ဘူးလားထားခဲ့နိုင်ဘူးဗျာသူကလူဖျားမှမဟုတ်တာဟောတို့ကလူဖျားဗျာဟောလူဖျားဆိုတော့ဟောသူ့လူကိုမွားတွေကိုဟောငါလိုကျင့်กว่าငါလိုသိအောင်လုပ်กว่าဟင်ငါလိုဘူးသောခံတိုက်အောင်လုပ်กว่าဆိုတော့ကိုနီးရီအကျင့်တွေပေးပြီးဟောတို့ကပညာကနေသွားပညာတို့ဘာသာမှာရှိတယ်ဟင်ပညာတို့ဘာသာမှာရှိတယ် သန္တရာမှာအစင်ကြီးသူအတန်းကြီးကြီးနဲ့တက်ချင်လို့လေခြင်းသေးတပါဆိုလေလေနီးတို့မှာရှိတယ်အလေကောင်းပေါ့ဟင်ဖြစ်တယ်လို့လဲတာပြောမို့အစင်တန်းမြင့်မြင့်နဲ့လေမှာပြောတာဒါကတော့သူစာလို့ကြတော့စုရူပန်စုရူပန်နော်ဖရာဖရာစုပန်ဖရာစုပန်တဲ့ပုဂ္ဂိုလ်က တို့ဟာလားဗျတာဝကနဲ့နိဗ္ဗာန်ကိုမကူဘူးဟင်တို့ကတော့ဖရာစုပန်ဆိုရင်ပြောတယ်လောဘကြီးတဲ့အမျိုးလို့လောဘကြီးနော်သူကတလောကလုံးကြီးကိုလည်းအကုန်သိလိုက်ခြင်းမိတာဟုတ်လောဘကြီးဘုံများဟုတ်ဟုတ်နော်တလောကကြီးတဲ့သူကအကုန်လုံးသိလိုက်ခြင်းမိတာရှိရှိသမျှတွေလည်းတပ်ပြုတညာဆိုတာအကုန်လုံးကို ပြီးတဲ့တီးလိုက်တာဆိုအကုန်ရလိုက်ရှင်ပြီလားဟုတ်ကလားပန်ထားသလားတဲ့ဟုတ်ကလားဟင်ဘုရားဆိုပါဆိုလောဘကြီးတဲ့မျိုးတွေဟုတ်လို့ဟင်ပြီးတော့နေရာတိုင်းမှာသူကအထိုးထိတ်ဖြစ်ချင်တာလောဘမကြီးဘူးလားတဲ့ကိုမမညောင်းပြောမှတော့ဟုတ်နော်ဟင်အဲအဲ့လိုပုဂ္ဂိုလ်မျိုးကို ပြီးတော့တတဝသူတင်မဟုတ်ဘူးတတဝအားလုံးကိုသူနဲ့ဓာန်သူကိုအကုန်ပါသွားစေခြင်းတာဟုတ်ဗျာတိန်တော်ဒါရီယံသူကူးသလိုညာလည်းကူးစေနေဟုတ်ဗျာဘုံတော်ဘောစီယသူသိသလိုညာလည်းသိစီယမဟုတ်တော်မောစီဟင်သူကိုယ်တိုင်လောကနဲ့ဘဝကလွတ်မြောက်တယ်ဇာနာတွေလည်းလွတ်မြောက်စေရမယ်သူကအဲ့ဒါမျိုးအကြံကြီးသမားတယ် ဟင်ဟင်ဘုရားစုဖန်နဲ့မှတူဆောက်ထိုးကြကြမုံမျိုးကြကြသူကတော့ဘုရားစုဖန်ဟင်ဘုရားမဖြစ်သမျှလဲအမျိုးစုံသူခံရတာပဲတန္တရာအရှိကြီးလဲသို့တော့ဘယ်မှာလဲလဲအောက်တန်းစားမဖြစ်ဘူးနော်သူရဲ့စိတ်ဓာတ်ကမြင်မြတ်တာဟုတ်နော် စိတ်ဓာတ်မြင့်မြတ်တဲ့အတွက်အလောင်းတော်အောက်တန်းစားမဖြစ်ဘူးအာယုမာလို့တရိษံဖြစ်တာတော့တောင်းမင်းကြီးတို့ငါမင်းကြီးတို့ငုံမင်းကြီးတို့ကြားဘူးမှာပါနေတာမှလို့ဟုတ်ဖြစ်တော်ပေါင်းနေတယ်လေဟင်ချူတာကဘယ်နှခါအင်းဘာကြီးကဘယ်နှခါနဲ့လေဟင်ဖရာဖြစ်တော်စင်နေလေအဲ့ဒီတို့ဟာလားဗျာဟိုနေရတာပြားရရပြီးနောက်ပိုင်းမှာဖြစ်တဲ့တရိษံနေ နေတာမလို့ဟိုဂျူတာကပဲဘယ်နှဘဝဟိုတို့ခိုမင်းထတာကဘယ်နှဘဝနဲ့ကိုနေတာမလို့အဲ့ဒါဒီအကုန်လို့ထက်သားသားနဲ့လဲရတယ်အဲ့တော့တို့ထက်တန်းလေဘူးတန္တရာမှာပတ်ချင်သေးတယ်ရှိရှိသမျှတွေဘဝတုတ္တတွေအကုန်ရှားခြင်းသေးတယ်ဆူဖီးပူးခြင်းသေးတယ်ဆိုရင်လေတို့မှာထက်သားနဲ့လေတဲ့ဤတို့မှာရှိတယ်အောက်တန်းလည်းဤဖြစ်ခြင်းအဖြစ်မဟုတ်ဘူး ဟုတ်နော်ဟင်ဒါဖရာစုပါနေပြောတာပါဟုတ်နော်တကယ်လို့ဒီလောက်ကြီးအထိတို့မတတ်နိုင်ဘူးတို့ပါတော့မြဖရာတဆူဖြစ်ဖို့အနည်းဆုံး၄အသိချင်းနဲ့ကဘာတပိတ်တသိန်းချီဆိုတာတင်းနောက်ကို340လို့ဆိုပါတယ်ကဘာပေါင်းဘယ်လောက်များမထင်တော့ တင်းတော့ကို3140လေအဲ့ဒါမျိုး၄ချိန်ကို၄ပေချီပြောတာခုလိုကဘာကြီးတွေဒီလာလိုက်ပြက်ကြသွားလိုက်ဒီလာလိုက်ပြက်ကြသွားလိုက်ပေါင်း၄ပေချီနဲ့ကဘာတသိန်းဟုတ်နော်အဲ့ဒါလောက်ကြီးကိုသူကဒုက္ခခံပြီးဘ ਹੁ ဒုတာလိုက်ရှာမှာပေါ့ဗျာဟင်ပြီးတော့လေကာမအာယုံကသူသူတပဲ့တွေလို့မဟုတ်ဘူး သူကဝါဒနာနဲ့တငင်းနဲ့တကွအကုန်ပယ်နိုင်တာဟုတ်နော်သူအာကြီးကောင်းတော့သူဝါလာဒါအာကြီးကောင်းတော့ဒါအာကြီးကောင်းတော့ကာမအာကိုဟိုဟိုဘာခေါ်မလို့များဟိုအနာကိုအနယုတ်ပါမကြအောင်သူကပယ်နိုင်လို့ပေါ့ဗျဟုတ်နော်တို့တာဝကတို့မှာကြတော့နေတဲ့အတွက်ဟိုအရဟတမေတော်ရောက်ကောင်းရောက်မယ်ညင်တဲ့ဝါသနာမပယ်နိုင်ဘူးသူတာဝကတွေမှာလေ ခေါင်းဆောင်ဓာအားနေတာကိုနေတော့အနာတော့ပျောက်ကောင်းပျောက်မှာပေါ့အနေရွတ်တည်နဲ့ဟုတ်နော်တာပခါဘုရားမှာအနေယုံစီဘူးဟုတ်နော်ဒါသူကလေးတင်ချင်တဲ့ကဘာတသိန်းနေဗျအနေသူအနေသူဒါပညာကိုခြုံတဲ့ပုဂ္ဂိုလ်မှတခါကြီးတို့တို့ပါမယ်မပါမယ်တော့မသိပါဘူးပါဖို့ရတော့လွယ်ဘူးထင်တာပဲ ဟင်ဖရာလောင်းနဲ့ပါနိုင်ပါမလားဒါဒီဟင်သူကတက်ရှိဖရာနဲ့ပဲ့ပင်းကြုံတဲ့ချိန်နော်အခုလိုဇီရီတို့ကိုဘာတော်တို့ရှိကိုဗာနဲ့ဖရာစုဗံပြောတာမဟုတ်ဘူးနော်တက်ရှိထင်ရှားဖရာပွင့်နေတဲ့ချိန်သူ့ညာငါလည်းဘလောက်ကောင်းမှုတို့ ပါဠိစီလို့ရှိရင်တပိုက်ကိုရှစ်လုံးစီရပါတယ်အဲ့ဒီရှစ်လုံးစီရဲ့လေးပိုက်ကိုတပုတ်လို့သုံးပါတယ်ဟုတ်နော်အဲ့တော့ဘယ်လောက်တုံးများ32လုံးပါလားလေးပိုက်လေ32လုံးနော်32လုံးမှာ24လို့ဘုရားတရားဟောလိုက်လို့24လုံးမြောက်မှာယဟနာဖြစ်မပုတ်တို့လိုကျင်မို့လို့လေ ဖះပြောတာလေးနားထောင်လိုက်တယ်တပုတ်လုံးတောင်ဆုံးဖို့မလိုဘူးလေဟင်တပုတ်လုံးတောင်ဆုံးဖို့မလိုဘူးလေဟုတ်နော်အဲ့ဒီ32လုံးရှိတဲ့ထဲမှာ24လုံးမြောက်မှာအဲ့ဒီဘာလို့ယာနာဖြစ်မဲ့ပုဂ္ဂိုလ်အဲ့ဒီဖះသာသနာမှာအဲ့ဒီယာနာဖြစ်မဲ့ပုဂ္ဂိုလ်ကသူရမဲ့အဲ့ဒီယာနာစုကိုမယူပဲနဲ့ကျင့်မှလေးသိင်ခြင်းတဲ့ကဘာတသိင်နေဗျာ အဲ့ဒါအ ਨੇ ဆုံးအ ਨੇ ဆုံးအ ਨੇ ဆုံးညာအကောင်းဆုံးခုနကဟို24လုံးမြောက်မှာတက်ကနေရာနာဖြစ်မဲ့ပုဂ္ဂိုလ်မှတို့ရနိုင်မှာမလားဖရာဆိုမရအောင်တခါကြီးတွေတို့ကနာနာကြည့်ပါတယ်ဗျမျက်စိကြည့်ပါတယ်ဗျရနိုင်လောက်ဆရာတော်ရှိလားလို့ဟင်ဟင်အလွယ်ဘူးလားဟင်မလွယ်အဲဟိုဖာတော့ဖရာလက်ထက်ကကြားလိုက်ပူသေးတာကိုတငယ်ချင်းတွေရောက်ဖရာလောင်းတော်နဲ့ သူတငယ်ချင်းနဲ့ပြောကြဟိုဟာဘုရားလောင်းတော်ကတော့ငါဘုရားစုပန်းမှာအဲ့တော့သူတငယ်ချင်းဟာမင်းဘုရားစုကြီးကလည်းအငဲဆုံးတောင်လေးတီချင်းနဲ့ကဘာတသိမ့်ကိုဒီလောက်ကြီးကြာကြာကြီးတော့ငါမနေနိုင်ဘူးကွာအဲ့တော့ငါတော့တာဝကစုနဲ့ဂျုံငါကလိုက်မယ်ကိုဗျာဟင်ဖျားပွင့်တော့သူကဝက်ကလေးဖြစ်နေတယ် ဟိုကလေးသိရတဲ့ကဘာတသေးသွားကအဟုတ်ကျင်းတော့ပွင့်သွားဘူးဗျာသူ့တော့ဝက်ကလေးတွေဗျာလောင်ပြီးဟုတ်ကလားဟင်ဟင်ကျင်းမာနော်ဟင်အဲ့တော့ဘုရားသာသနာကသူကအဲ့လောက်ထိကျင့်ခဲ့ပြီးတော့မှသူကိုယ်တိုင်အကုန်လုံးတွေးခဲ့ပြီးပြီကြုံခဲ့ပြီးပြီနောက်ပြန်ကြည့်လဲအဆုံးစမမြင်ဘဝဘောပါလေအကြောင်းရောအကျိုးရောကုန်ပြီတယ် ရှေ့လှမ်းကြည့်ပဲသိတယ်ဘေးလှမ်းကြည့်လည်းသိတယ်အဲတော့သူကဒါတွေကလွတ်တဲ့နေကိုပေးနိုင်တယ်ဟုတ်နော်ဘုရားကလေးသိချင်းတဲ့ကဘာတသိန်းဒါအ ਨੇ ဆုံးပြောတာနော်ဟိုတို့ပြောရင်တော့အများကြီးပေါ့လေဟိုသူ့ကိုဟိုပညာတိကလို့ခေါ်တာပေါ့ဟုတ်နော်ဟိုတရားအကောင်းကောင်းတဲ့ပုဂ္ဂိုလ်ကြတော့ရှေ့သိချီလေနော်ဝရိယအကောင်းတဲ့ပုဂ္ဂိုလ်ကဘုရားစုပါတော့16သိချီလေ သူတို့ဒီဝါကတော့ပြင်ဒီလေးပုတ်ကလေးလေးပိုက်ကလေးကြီးတယ်ပါပဲဟင်တဲ့တူသောပုဂ္ဂိုလ်ကတော့24လုံးမှာဟိုမပွင့်သေးဘူးနောက်မှတက်ကနေ24လုံးရဲ့နောက်ကြမှာပွင့်လာအဲတူကြတော့မဟုတ်ဘူးနောက်ခေါ်တော့ကတော့မတိလိုက်ဘူးနောက်စဉ်းစားတော့မှတက်ကနေပွင့်လာအဲဒီဟာလေးခွာသွားတာနဲ့ဟိုမှာ၄ရဲ့၈ရဲ့36ရဲ့ဖြစ်သွားတာဗျအဲ့တော့ဒီ24လုံးနဲ့32လုံးလေးပဲဗျ ဟုတ်နော်ဒီတရားဖြစ်ဖို့လွယ်ပါမလားဟုတ်ကလားဟင်ဘယ်နဲ့တော့ပါအောင်မလားပါရဘူးလားဟင်ဟင်ဟင်ပါပြီးလုံးမရတာလေဟုတ်ကဲ့အဲ့တော့တို့ကတို့ဖျားကအဲ့ဒါလိုကျင်လို့အဲ့ဒါလိုပွင့်ပြီးတော့မှခေါ်ထားတဲ့တရားဒီတို့မှာကကျင်နီးလည်းရှိကျင်နီးနောက်မှာပိနီးပါရှိတယ် နော်ကျင်နီးတွေမကပါဘူးကျင်နီးနောက်ကပီနီးပါစီပါတယ်ပီနီးမှလည်းအစသည့်တွေမဟုတ်ပါဘူးအဆုံးသည့်ထိဒုသာသနာကသိနိုင်တယ်ဟင်ဒါလူလာဖြစ်မှာနော်ဟုတ်နော်ဗုဒ္ဓဘာသာ ဖြစ်မှာတယ်နော်အဲ့တော့တို့ကဖျားမပွင့်ခင်လူဘယ်နှဘဝဖြစ်မှန်းလည်းသိခဲ့ဘူးနော်ဟင်ဖျားနဲ့မတွေ့ခင် လူဘဝမှာလည်း ဒုက္ခမစိတ်နဲ့နေမှာဟင်ဓမ္မစိတ်နဲ့နေမှာလားကာမစိတ်နဲ့နေမှာလားအေးကာမကတော့သူဓာတ်တဲ့ဓာတ်တဲ့ရဓာတ်လိုက်မှာပဲလေအဲတခါကြီးတို့ဟိုရေတွေကငါပြောလို့ရှိရင်တော့သူပြောရဆံညစုံညမှာပဲလေသူတင်ရပြောဆံညစုံညတာပဲဟုတ်နော်အဲ့တော့ဒီကနေ့အစွဲကြရသူတော့လျှောက်ပြီး ပတ်ချလှည့်သွားနေရမှာအောင်လဲရောက်ချင်းရောက်မှာဟင်အထက်လဲတစ်ခါတလေရောက်ချင်းရောက်မှာပဲဟုတ်နော် ကုသိုလ်ကယူပြီးယူပြီးတဲ့အတိုင်းသွားကြမှာပဲဟုတ်ဗျာအဲ့တော့တို့ကတတိဆာဘဝပေါင်းလေမနေတော်ဘူးလေပေချင်းဘေကဘာလောက်ကတို့တတ္တဝါစာဖြစ်ခဲ့မှမမသိပဲနဲ့ပြီးတော့ဗုဒ္ဓဘာသာမဖြစ်မီလေခဲ့တဲ့ဘဝကလည်းမနေဘူးလေ ဗုဒ္ဓဘာသာဖြစ်တာတောင်မွေးကြတဲ့ကကာမစိတ်နဲ့မွေးတာနော်ဆယ်နှစ်သားဆယ်နှစ်သမီးအထိဓမ္မပဲကူးဗလားဟုတ်ကလားတိုင်း7နှစ်က20ကိုကိုကကောင်းမရတော့7နှစ်က20လဲကူးသေးဘူးတယ်ဟင်21က30ကို နည်းနည်းပဲလားဟဲ့အော်မအင်းနဲ့မင်းမင်းနဲ့မီယိုမီယိုပလာပဲရှိသေးလို့တော့ရသေးဘူးလေဟင်အဲမီယိုပလာကမိဘရိုးရလိုက်တာကိုသမီးကဒီအောင်နေရသေးဘူးလေသမီးကိုပိုင်ဗုဒ္ဓဘာသာဖြစ်ရမှာလေဟင်ဘာသာရေးကိုကိုကိုယ်တိုင်သဘောပေါက်ပြီးကိုကိုယ်တိုင်ကျင့်တော့အဲ့ဒါကိုမီယိုဖလာလွန်လို့စာလို့တော့ မိယုဖလာလုံဗုဒ္ဓဘာသာပေါ့မိဘရိုးရာအတိုင်းအဲဖះသွားဟေးဆိုသွားကြမယ်ကြောင်းသွားဟေးဆိုသွားရဲလှူမယ်ဟေးဆိုလှူလိုက်ကြမယ်အဲပျော်ပျော်ကြီးနဲ့ပါပါကြီးနဲ့ဆိုရင်အဲဒါမီယိုဖလာပဲရှိတယ်ဟင်ဟင်အဲ့ဒီမီယိုဖလာကသမီးကကို့ဖို့မရှိဘူးသူများဖို့များတယ်တန်တရာလေရာမှာသူများချီထိုးလို့ လဲတာနေပါကိုပစိုးစားကိုနင်းပြီးလဲတာများအလိုမတတ်တဲ့ပုဂ္ဂိုလ်များတန်ត្រာလဲမှာကြည့်တယ်ပဲဟုတ်ဗျာဟင်ဒီလာတော့ဒါပါတော့ဒါနနဲ့တို့ပြောကြပါတော့ဒါနမှာတို့ကဓာညင်ခိုင်တဲ့အတိုင်းလှုပ်ထားများတယ်ကိုယ်ပိုင်ညာနဲ့လှုပ်ထားနေတယ်နော်ဒါနမှာလေဟင်တို့တို့ ရှင်ဟာကုန်လည်းပြောရရင်တော့ခလားလူသွားကြည့်အမေသာဟင်းရင်တွေ့မှာပဲတရုတ်လူသွားကြည့်ရင်ပါတော့ဟုတ်ကဲ့အခုကြိုက်တာကိုလုံးထားဟုတ်ကလားဟဲ့ဟင်ဟုတ်ပါဘူးအခုကြိုက်တာကိုလုံးတာဟိုဘုန်းကြီးစားတာမစားတာလုံးမဟုတ်ဘုန်းကြီးကြိုက်တာမကြိုက်တာလုံးမဟုတ်ကိုကြိုက်တာလုံးတာကာမစိတ်ကုသိုလ်ပြုတာတော့ဒုက္ခမှာဓမ္မနဲ့မဟုတ်ဘူးနော် ဟုတ်ကြသလားဟုတ်ပါတယ်ဗျာဟင်ဟုတ်ပါတယ်သူဟာဒီကံအဲကဲ31ရောက်တယ်ဘယ်နှတော့ဟင်ဟင်ဟင်သမာစိတ်ပဲရှိသေးနော်ဓမ္မနဲ့ဟုတ်သေးဘူးဗျာအဲ့တော့ပုဂ္ဂိုလ်တို့အလူခံပုဂ္ဂိုလ်ကြတော့လေတန်ငါတွေတိုင်းမဟုတ်ဘူးနော် ကိုလူလာတဲ့နေရာမှာသွားခုရန်ကုန်ကဒီလာတာလမ်းကိုဘုန်းကြီးဘယ်နှပါတွေ့ခဲ့မှမသိဘူး ဒါနဲ့မတိုက်ခဲ့တာကံကောင်းဟင်ဟင်ဘုန်းကြီးအများလမ်းပေးပြီးဒီကတ္တလို့ရင်ခွန်ခဏခဏဒီဥမှာဟုတ်လားဟုတ်လားပုဂ္ဂိုလ်လေတို့ကလူလာတာနဲ့သွားတာနော်ဟင်ကြီးညူတာနဲ့တယ်လူလာတာများကြီးညူတာကဂုံကြမှာပုဂ္ဂိုလ်ဆိုရင်လူလာတာဂုံအာယုံပြုမှကြီးညူတာတို့ကကြီးညူတဲ့စီထိဂုံထိမရောက်ဘူး ပုဂ္ဂိုလ်မှာပဲရှိတယ်ဟင်ပုဂ္ဂိုလ်မှာလည်းကိုယ်ပညာနဲ့သိလို့လားမဟုတ်ဘူးခံမနဲ့ဒါဆိုရင်တော့ဒါလောက်ဖြစ်လောက်တယ်ဆိုခံမနဲ့ကြည်ညိုတာကိုယ်ွယ်တာဟုတ်နော်ကိုကိုယ်တိုင်သိလို့လားမသိပါဘူးကိုယ်ပိုင်ညာနဲ့သိလို့မဟုတ်ဘူးအဲတော့တော့ပုဂ္ဂိုလ်မှာလည်းပုဂ္ဂိုလ်ဇွဲနဲ့အထင်ကြီးမှုနဲ့ခွဲလုံးနော်ပုဂ္ဂိုလ်ဇွဲတို့စာလို့တော့ပုဂ္ဂိုလ်နဲ့အလူဝဲပစ္စည်းကို ခင်မင်စိတ်ကိုတဏှာလို့သုံးတယ်ဟုတ်နော်ပြီးတော့ဘယ်လိုပုဂ္ဂိုလ်မျိုးငါဘယ်လိုပြည်စည်းလူရင်ငါအတွက်ကိုဘလောက်ဘလောက်လို့အာယုံပြုရင်ဒိဋ္ဌိအဲ့တော့တို့မှာဟိုငါလူတယ်ပေါ့ကွငါအတွက်ဘယ်လိုဘယ်လိုရည်သူပြီးလူတယ်ဆိုရင်ဒိဋ္ဌိကွငါကဘယ်လိုပြည်စည်းလေးနဲ့ဘယ်ပုဂ္ဂိုလ်ကိုဘယ်လိုလူမယ်ဆိုတော့တဏှာ အဲ့ဒါကုသိုလ်ရဖို့လားအကုသိုလ်ရဖို့လားအကုသိုလ်ရပါဘူးကလေးတွေဘာလုပ်ဖို့ကလေးတွေမှာကုကုသိုလ်လုပ်လုပ်တာလားအကုသိုလ်လုပ်လုပ်တာပြောတယ်အမေလည်းလည်းနေကရှိနေမင်းပြောတဲ့နေနေကဲခုဆုံးလာလို့လို့ရင်းအကုသိုလ်ဖြစ်တာ။ဟုတ်မှာဟုတ်ကလား။ကုသိုလ်လို့ရအကုသိုလ်ဖြစ်တာလား။ဟုတ်မှာအေး အေးအေးတူဟာလာတာစီတို့ကကျောင်းဆရာမတွေဩဃာသမသိလို့လာမွေးသလိုရောဩဃာသမသိလို့လေတို့ အလေရန်ကျောင်းဆရာမတွေလေဩဃာသမသိလို့လေတို့လာမွေးဟုတ်ဗျာအေးတူကမေယုဖလာများလေအဲ့ဒါညာမပါတာပြောတာနော်ညာမပါတာပြောတာတို့ကမေယုဖလာများတာအဲ့တော့တို့လုံနေတဲ့ ကာမကုသိုလ်တိအစင်းမြင်မှုနဲ့ထက်တဖို့ကသိမသိကြဘူးเนาะအဲ့တော့တို့ကသမီးရတို့ပါပေါ့ဝဲပုဂ္ဂိုလ်ဆွဲလှူတဲ့ပုဂ္ဂိုလ်သူကတဏှာပဲပွားမှာဒီကုသိုလ်ကယူပြီးတဲ့ဘဝကြဘသူနဲ့တွေ့တွေ့ခင်မင်မှုအားကြီးနေတတ်တယ်ဝုထုပစ္စည်းကိုခင်မင်စိတ်နဲ့လှူတဲ့ပုဂ္ဂိုလ်က အဲ့ဒီဒီကုသိုလ်ကအကျိုးပေးတဲ့ဘဝပြည်စည်းဖို့ခင်မင်မှုအချင်းနေတတ်တယ်ဟုတ်နော်ပြီးတော့ငါကို အာယုံပြုပြီးလှူတဲ့ကုသိုလ်ကြတော့ဘယ်ဘဝရောက်ရောက်ပုဂ္ဂိုလ်ကို ဏမပွားပါစေနဲ့မာနမပွားပါစေနဲ့ငါငါပြည်စီငါပိုင်နေအဲ့ဒါတဏမာနဒိဋ္ဌိရဲ့တန်ကိုသမီးရအဲ့တော့သူတို့ခေါင်းသုံးခေါင်းကိုတို့တတ်နိုင်ဟိုဘက်ကအကုသိုလ်ဒေါသတို့အုပ်စုတို့မောဟအုပ်စုတို့မဝင်တော့ဘူးကွယ်ဟင်သူတို့နောက်လိုက်ဒီကွယ်အရေးကြီးတာဒီသုံးခုပဲဟင်အဲ့ဒါကိုစားလို့တဏခါဟမာနခါဟဒိဋ္ဌိခါဟခါဟဆိုတာ तू ကဆွဲဆောင်တာလေဖန်ဖန်อยู่တာဟုတ်နော် သင်္ကန်းနဲ့ကာမအာယုဖမ်းယူတာတဏှာခါဟပေါ့မာနနဲ့ဖမ်းယူတယ်ဒိဋ္ဌိနဲ့ဖမ်းယူတယ်ဖမ်းယူရင်သမီးခုနအောက်ပဲသွားမှာပေါ့နတ်ပြည်ဆောင်နာမှာဖြစ်နေတယ်လေဟုတ်နော်အဲ့ဒီကာမကိုတို့ကလွတ်လိုက်တော့မှနတ်ပြည်ဆောင်နာဖြစ်မှာသမီးရဟင်နိဗ္ဗာန်တော့ခဏနေဦးတကားပေါက်သွားမကောင်းတော့ဘူးသမီးနိဗ္ဗာန်တော့နေဦးနေဦးနေဦးနတ်ပြည်တော့ဆိုတော်ပြီတဲ့ဟင်ဟင်ဟုတ်ကလား အဲ့တော့သူကဗုဒ္ဓဘာသာမှာကျင်နီးလည်းရှိတကွယ်တည်နီးလည်းရှိတကွယ်တို့ဗုဒ္ဓဘာသာတွေကဒီလိုလေးလူယုံတားယုံလေးနဲ့မပြီးကြနဲ့ကွယ်ဘာလို့လို့ညာလေးပါကြစမ်းပါဟုတ်နော်ညာလေးနဲ့လူကြစမ်းပါညာလေးနဲ့လူလို့ငါပစ္စည်းမဟုတ်ဘူးဆိုတာသိခဲ့ရင်လောကဓာတ်ခံနိုင်မှာတာဝန်ယူတယ် တာတွေသမီးတွေနဲ့ဟောရှင်ကွဲလဲကွဲနေတီကွဲလဲကွဲနေတာဟင်အဲ့ဒီကခုဒီပစ္စည်းကိုပြမဒီတက်မဲ့ကိုပြမဟိုတက်ရှိကြတော့လေလောကရန်ခံနိုင်ပါလေအဲ့ဒီညာနာပါပါစီလောကရန်ခံနိုင်မှုတာဝန်ယူပါတယ်ဟုတ်နော်ဟင်အဲတို့အဲလင်းနေမရတွေကတော့တီခွဲကော ကျင်ခွဲကောခွဲနိုင်တာဓမ္မမတုံလို့တာဟင်ဟုတ်ကလားအဲကိုကိုကသမီးလေးမွေးထားဟုတ်ဗျာဟင်သမီးလေးမွေးထားသမီးလေးကကိုမိဘနှစ်ပါးကတော့ငုံချစ်ထားဟင်သူကငုံချစ်ဟိုမော့ချစ်လိမ့်မယ်မထင်နဲ့သူကလည်းငုံချစ်ဟုတ်အဖေလေးမိလေးတဲ့မော့ချစ်လိမ့်မယ်မထင်နဲ့လားသူချစ်သူနဲ့ပြီးတော့ပါမှာဗျာငါမှာဗျာ ဟင်အဲကိုသမီးလေးအဲငါသမီးလေးငါသမီးလေးနဲ့သူ့လက်ထဲရောက်တော့ငါသမီးဟုတ်သေးလို့လားဘာမောင်ဘသူရဲ့အဲမင်းကလေးကိုအဲတော့ငါသမီးဟုတ်သေးလားအဲ့ဒါပဲလို့ခေါ်သမီးခေါ်တာဟဲ့ဟိုခေါင်လေးရဲ့မင်းမခေါ်ပဲလို့ခေါ်ဟုတ်သမီးပဲအာပြပလာပြသေးဘူးထင်တယ် ဘစ်တရကဖြစ်လို့ထားနိုင်ထားနိုင်ဘူးလားခုနကကိုဆိုင်ငွေထားခဲ့တယ်လို့မထားနိုင်ဘူးလားဘာဖြစ်လို့တော့ဘာလို့လို့လွတ်လိုက်ပြီဟဲ့ဟင်လွတ်လိုက်ပြီဟဲ့ဟင်ကိုလည်းကလို့ကိုသမီးဟုတ်တော့ဘူးဟိုသူလည်းရသူသူသူဇနီးဖြစ်သွားပြီဟုတ်စားပဲဟုတ်ပါအဲ့တော့ဟိုကအလူကပုဂ္ဂိုလ်ဖြစ်တဲ့အဲသမက်ကကိုအိမ်မော်လိုက်လာတဗျလိုက်လာဟင် အလူကောင်အလူကောင်ကအဲကိုအိမ်လိုက်လာရောဗျာအဲလိုက်လာပြီးအဲတမီးကအချစ်ပူတကူဗျာဟင်သမီးကလည်းဇနီးကအချစ်ပူတဘောဗျအဲတမတမက်ကအဲအနိုင်ကျင့်တဘောဗျမူမူယူယူနဲ့ကိုရှိများအဲခံဟဲကြောက်ဟဲထိုးဟဲကြိတ်ဟဲနဲ့လို့ရင်ဘယ်လိုသဘောထားလဲဘောသားရဖတ်တာကိုပြည်စီမဟုတ်ဘူးခိုင်းဟို မောရွာကိုသွင်းမယ်သွင်းရင်သွင်းဆိုဟုတ်ပုံပေါ်ပါမလားဦးသူမလားဟင်ပြောတော့နေပစာပြောတယ်ဗျာပိုးပြီးဗျာပစာပြောတယ်ဟုတ်ကလားဗျာဟင်ဟင်ဒီကဓာရီမှညာရှင်လို့အဲ့လိုစိတ်ကိုမတုံလှုပ်တော့မှဟိုလောကဓာန်ကြတော့အတုံလှုပ်တာအဲ့ဒါမတုံလှုပ်ဖို့ရအတွက် ဒါနဲ့တို့ကလေ့ကျင့်တာဟင်ဟင်ငါကရှိမလို့လေ့ကျင့်တယ်ဒီလိုဒီလိုလေ့ကျင့်တာဒီဘယ်လောက်ရှိဖို့လေ့ကျင့်ကအောင်မလားအောင်ပါဘူးေးစတိလုံနေတာနဲ့ဒူပါဗျာဟုတ်လေးချင်တော့ဟုတ်ချင်မဟုတ်မှာညာပါပါစေနော်သူပြောတာလေးသဘောပေါက်ပါတယ်ဟုတ်ပါတယ်ဗျာဒီဒီလှူပြီးဒီလိုလေးချသွားမကြည်နှက်လို့ပြောတာ တို့ဗုဒ္ဓဘာသာကဒီလိုလေးလူကတော့ပြောရောပါပါနဲ့ပီတီလေးနဲ့ပြီးပြန်သွားတာပြီးပြန်ထားတာမဟုတ်ဘူးဒါညံပါအောင်ခိုင်းတာဖះကပစ္စည်းလိုချင်လို့ဒါခိုင်းထားတာမဟုတ်ပစ္စည်းကြည့်ပြီးညံပါဖို့ဟုတ်နော်ညံပါဖို့ညံပါသိချင်တာပါငါပစ္စည်းဟုတ်မဟုတ်ဘူးသိကြည့်သိချင်တာပါဟုတ်နော်ကိုလည်းလွတ်တော့ ကိုယ်လက်ထဲနေတော့ဘယ်လိုသဘောထားကိုယ်လက်ကလို့ဘယ်လိုသဘောထားမင်းအောင်ကြည့်ပါဟုတ်နော်ခဲတာလေးပြီးပြီးကျင်တာခဲသဘောပေါက်ပြီနော်ကဲတီလာယူအောင်ဆိုတီလာယူပြီးမှလူချဖို့မမိတ်ဆွေပေါင်းတို့ခင်ဗျာဆရာတော်ဘုရားကြီးတီလာကုံတမာတိကုံပညာကုံတို့ကိုအာယုံပြု၍ညီညာဖြာ တော်ကြပါစို့ခင်ဗျာပြတ်ဩဘာသာဩဘာသာဩဘာသာကာယကံဝစီကံနောကံသဗ္ဗမနောသာသတိတော်ဤသို့ကိုရောက်ပါစေခြင်းအကျိုးမှာပထမဒုတိယတတိယအကျိန်အကျိန်သုံးရင်ရောက်အောင်ဘုရားရေနာ တရားယတနာဓမ္မယတနာယတနာနဲ့သုံးပါးတို့ကိုမယုံတိမရင်းမြတ်အစုံမိုး၍ရှိဖို့ဟူသောဘုမြောမရောရောပါဠိရှင်ဗျာဤကေသူဘာဖရာဥဒိဋ္ဌာ၍တရားတန်ခါရဏများသုံးပါးတို့အား ယောတိညာနုလက်ဆောင်မိုး၍ရှိခိုးပူသောဖူမြော်မှန်လျှော့ခရောချရသောဤပနာမကုသိုလ်ခံစေနာကြောင့်အပြစ်ကသိမ့်ပါပြောင်းငြိမ်၍အင်းကြီးရာမာမြနိဗ္ဗာန်ကိုလင်မြန်သောအတိလွယ်ကူသောအကျင့်တို့ဖြင့်ကျင့်နိုင်သိနိုင်ကြသောအပါဖျားရှင်ဤပါတော်အစစ် တမီတော်အစဉ်များဖြစ်ကြပါစေ။တို့ရှိပါသီလအတိဋ္ဌာန်နဲ့ယူမယ်နော်။မိမိတို့နိုင်သလားဟုတ်ဗျာ။နိုင်သလားတထိုင်နိုင်ရင်တထိုင်ပေါ့ဗျာ။ကြောင်းတွင်နိုင်ကြောင်းတွင်ပေါ့ဗျာ။ပြီးတော့လေတို့ပေးမဲ့သီလကအဲဘာနာတိဘာတာတွေနဲ့လုံမနေတော့ဘူး။အကုန်လုံးပေါင်းပေးလိုက်မှာနော်။ အဲပါဏာတိပါဒာအဲဝေရမဏိအဲ့လိုတစ်ခုချင်းကတစ်ခုကျိုးရင်ခုနှစ်ခုချတို့အခုပေးမဲ့ဟာကြတော့တစ်ခုကျိုးရင် အပုံကျိုးပါဟင်ဟင်တို့ကစပါပေးလိုက်မနော်ဘာဖြစ်လို့တို့တို့ဟိုပြောဒီပြောပြောမယ်ရှင်မသာရိပုတ္တကိုရောကြီးကသူစီလာတာမှန်သမျှအဲတော့စောင်းရင်ကမစောင်းရင်ရှင်ပါကြီးလည်းပြရတယ်ဗျဟင်ဘာဖြစ်လို့တို့သူကပါရမီတက်မဲ့ဟာနော် ၅ပါးကလူရင်စားနောက်တစ်ခါလူကြံဖြစ်ဖို့ရတယ်အဲ့ဒါလူရင်စားမျိုးစားအဲ့ဒါຫນွေစားမျိုးသားလေး၅ပါးကမျက်ရှိရတဲ့တို့ကပေးပေးမပေးပေးဗုဒ္ဓဘာသာသာသမီအဲ့ဒါဗုဒ္ဓဘာသာသာသမီပြောတာမဟုတ်ဘူးဗျလူဖြစ်ရင်ရုပ်ကိုယူရမယ်တိလားသူတို့မယူတာလည်းရှိတာလေအဲ့ဒါလူကျင့်ဖို့လေတိရစ္ဆာန်နဲ့လူနဲ့စီကြတိရစ္ဆာန်က၅ပါးမရှိဘူးစိုက်ထားလုံးပါ တို့ကအဲ့ဒါလေးနဲ့စောင့်စီထားအဲ့ဒါပြောတာနော်တို့အခု၈ပါးတို့၉ပါးတို့၁၀ပါးတို့ကပါရမီတက်ဖို့ရဒါအစင်တက်သီလလို့ခေါ်တယ်တောင်ရှင်မသာရိပုတ္တကိုတော့ရာသူစီလာရင်၈ပါးကြီးပဲစီပေးတာတဲ့လူချင်းမန်းသည်လူချင်းမန်းသည်ဟုတ်ကလားဗျာအဲတို့လည်းရပါတာဒီဘုရားကိုတော်ကြီးတို့ရှင်းပါပဲပြီးပါဗျာမလူချင်းမန်းသည်လူချင်းမန်းသည်ဟုတ်ကလားကဲလိုက်ဖူးဖူး ఆంభాండి ఇతరని నాద చింగ దంపనగట ఉపోతథాతిన తమాఠియామి సింపయా తయాదపీఠోతి కరణకం తొంబాని శిపాథో ఇలారో మ్యాకు కాయు ခံယူဟောက်ဒီပါဤဟောက်ဒီပါဤအရှင်ဘုရားအရှင်ဘုရားဒါသီလတည်သွားတာပဲနော်ဘာလို့သီလတည်ခိုင်းနော်လှူတဲ့ကုသိုလ်လေးမှာနောက်ကအဲ့ဒီကိုကတတ်ခဲ့ဘူးရင်အဲ့ဒီအရှိန်မပအောင်နော်ကိုကခိုးခဲ့ဘူးရင်အဲ့ဒီအရှိန်မပအောင်နော်အဲ့ဒီအရှိန်ကိုဖြတ်ပြီးတာဒီသီလကိုစင်ကြယ်ဒီဒါနစင်ကြယ်စီခြင်းလို့ ဟုတ်နော်ဒါမဟုတ်ဒီဒီလာနဲ့ဟိုမခါယူပဲနဲ့လှူလိုက်ရင်ဟိုနောက်ကဟာတွေကအချိန်ကြီးအကုသိုလ်အချိန်ကြီးဒီပါလာမှာပေါ့ပါမှာစိုးလို့ဖြတ်ခိုင်းတာနော်သဘောပေါက်တယ်နော်ဟိုပေးလို့ယူတာဖြစ်စီနဲ့ဘာကြောင့်ဒါဒီဒီလာပေးတယ်ကိုတိမှာအဲ့တော့ဒီလာစင်ကျေတော့တို့ဘာလို့ပြောရင်တော့ရာအဲရီထဲချင်းတော့ခံလျရတယ်ပေါ့ရီထဲချင်းတော့ခံဆေးပေါ့အဲ့တော့လှူမနော်လှူတော့ တန်ငါကုံအာယုံပြုွက်တို့မလှနော်တို့ကလည်းခုရန်ကုန်နေဒီလောက်လာမယ်အလှမခံဘူးဟင်ရန်ကုန်လာလူတွေဟာလက်မခံဘူးရှင်းတာလားကောဗျာလည်းနဖူးကြီးကျေသွားဗျာရှင်းတာလားတော့နဖူးကြီးကျေတော့ဟင်လက်မခံဘူးတို့ကလည်းဟင်အလှမခံဘူးဟုတ်နော် ပုဂ္ဂိုလ်နဲ့တန်ခါတို့အမြဲပြောတတ်ပါတယ်ပုဂ္ဂိုလ်ကတော့ဗမာကမွေးဗမာညင်ပါမှာခွဲပိဇာညင်ခေါ်ပေါ့တို့ဘဝဆက်ဆက်ကပါခဲ့တဲ့အထုံဝါဒနာဆိုတဲ့ပင်ကိုညင်လည်းပါမှာပဲပုဂ္ဂိုလ်အာယုံပြုရင်အထင်ကြီးမှုသိမှုပါနိုင်တယ်အပြစ်ရှိတယ်ဂုံအာယုံပြုလာတို့ဘလောက်ပဲညင်ကြီးသိုးနေနေ မှတ်နေတဲ့အချိန်ဝင်အောင်မလားဟဲ့ဝင်ပါဘူးအဲ့ဒီညင်ဝင်တော့မလို့အဲ့ဒီမှတ်နေတာတန်ခါညင်တယ်နော်မှတ်နေတဲ့အချိန်တန်ခါမမှတ်တဲ့အချိန်ပုဂ္ဂိုလ်ပဲနော်မှတ်နေတဲ့အချိန်တန်ခါမမှတ်တဲ့အချိန်ပုဂ္ဂိုလ်ပဲဟုတ်နော်အဲ့တော့ပုဂ္ဂိုလ်လူရင်အတူတူနဲ့အနုနုဖြစ်သွားမှာပေါ့ဟင်တန်ခါလူတော့တို့မကျင့်နိုင်တာတွေသူကျင့်နေတာ တို့မပင်နိုင်တာတွေသူတို့ပင်နေတာဟုတ်နော်တင်ပါဗျာတို့မကျင့်နိုင်တာတွေသူတို့ကျင့်နေတာကွတို့မပင်နိုင်တာတွေသူတို့ပင်နေတာကွအဲ့ဒီတန်ခါကုံအာယုံပြုရင်တို့ကိုယ်တိုင်မဟာကုသိုလ်တွေဖြစ်ကုန်မှာပေါ့နော်တို့ကမဟာကုသိုလ်ဖြစ်စေချင်တာဟုတ်နော်ညာရှင်ကုသိုလ်ဖြစ်စေချင်တာပါဟုတ်နော်ဟုတ်နော် အဲ့တော့တန်ခါလှူရင်ရှိရှိသမျှဖျားစီတီအကုန်ပါပုဂ္ဂိုလ်လူရင်မဟာဗောဓိမြေတပါးတည်းနဲ့ပြီးမယ်နော်ဆုံးကတော့ပြင်တပကံပါပဲနော်သင်္ကားဆိုလဲတစုံပါပဲနော်မဟာဗောဓိမြိုင်နဲ့အာယုံပြုထားရင်စေရနာတိမဟာဗောဓိမြိုင်တော့ရှိမှာပါတခုတည်းရှိတဲ့အတွက် အကျိုးပေးတော့လေတခုတည်းအကျိုးပေးမှာပေါ့တဘဝရမှာပေါ့နော်တဘဝတည်းနဲ့ပြီးသွားမှာပေါ့မျိုးဘွားမလာတော့ဘူးပေါ့နော်မျိုးဘွားမလာတော့ဘူးပေါ့ဟုတ်နော်သဘောပေါက်တယ်နော်ပြီးတော့ပုဂ္ဂိုလ်ကိုအာယုံပြုလို့ရင်အထင်ကြီးခြင်းသေးခြင်းပါတဲ့အတွက်ဒုစာလိုတော့ဩမကကုသိုလ်ခေါ်တာပေါ့ကွယ်ရုပ်တဲ့ကုသိုလ် အထင်ကြီးတာဒါဟိုဟာနိတဏှာနော်အထင်သေးတော့မာနနော်တဏှာမာနခြံရံထားတဲ့ကုသိုလ်ဖြစ်လို့ဩမကလို့စာလို့တော့တတိနဲ့ခုနကတန်ငါကုံအာယုပြုတဲ့အချိန်မှာတန်ငါဆိုတာကတို့ရိုးရိုးမျက်စိနဲ့ကြည့်လို့ရလို့လားကွညာမျက်စိနဲ့သာမြင်နိုင်တာကွရိုးရိုးမန္တမျက်စိကပုဂ္ဂိုလ်ပဲမြင်နိုင်တယ်နော် ဟင်အဲ့ဒီညာပါမအဲ့ဒီတတိနဲ့မှမတို့ခုနပြောတဲ့တန်ခါဆိုတော့ကောင်းကောင်းကျင့်နေသည်ဟုတ်နော်ဖြောင်းဖြောင်းကျင့်နေသည်နှလုံးသွင်းမှန်းနေသည်ဆိုတာတန်ခါအဲ့ဒါညာရဲ့စကားတွေထင်နော်ဟုတ်နော်အဲ့ဒါအာယုံပြုတ်လိုက်တော့တို့မှထင်ကြီးစရာသေးစရာရှိသေးလို့လားရှိပါဘူးရှိဘူးနော်မရှိတဲ့အပြင်တို့ကျင့်တယ်လို့ကျင့်၍တို့သိတယ်လို့သိနေတဲ့တန်ခါတွေဘယ်နည်း တန်ဃာဆိုတာတို့ပြောနေကြအတိုင်းဆိုစစ်တပ်နဲ့တူတူသမီးရစစ်တပ်ဆိုတာတူဦးတယောက်တည်းနာမည်ဟုတ်ဘူးလေဒီကနေ့ဝင်လာကနေပြီးဟိုကြီးခဲကြီးထီအောင်ကိုစစ်တပ်ဒီလက်တန်ဃာဆိုတာဒီကနေ့ဟိုတဲ့တာမဏေလေးကနေဖျားဖီထီအောင်ပြောတန်ဃာအဲ့ဒါပြောတာဒီပုဂ္ဂိုလ်ပြောတာမဟုတ်ဘူးဒိဋ္ဌိတိလတာမဏိနာတာတော်ကတိတော်တန်ကောဆိုတာပါဠိလိုလေ ဒိဋ္ဌိဖျားမြင်တယ်လို့မြင်လို့တိလဖျားခြင်းတယ်လို့ကျင့်နေတာတွေပါဟတော့ဂတိတော်ပေါင်းစုထားတာအဲ့ဒါတန်ခါလေစိတ္တဆိုတဲ့အတူတူနော်ဘယ်သူရဲ့လို့ရှိတော့ဘူးလေပုဂ္ဂိုလ်ဆိုပါတော့နော်ဟင်အဲ့တော့တို့ကအကျင့်ကုံအာယုံပြုလိုက်ရင်ဖျားရှင်မြင်တယ်လို့မြင်၍ကျင့်တယ်လို့ကျင့်နေတဲ့ပုဂ္ဂိုလ်တွေအကုန်ပါတယ်သမီးကသင်္နာဝမမဟုတ်ဘူးယောက်ျားတွေမိန်းမတွေတဲကလည်း ဖျားမြင်တယ်လို့မြင်လို့ကျင့်တယ်လို့ကျင့်နေရင်အဲ့ဒါတန်ခါပါနော်တန်ခါနေမချင်းစီနဲ့တို့ကသင်္ဃဘောမှာတန်ခါလို့ထင်နေတာနတ်ပဲဖြစ်ဖြစ် လူပဲဖြစ်ဖြစ်ပฏิပါတိပုရကောဟိတိဝဝဟောတုမနုဒောဝဘေကုတိသင်္ခံကိစ္စတိသာဆိုတာပဲလေအဲ့ဒီဖျားကျင့်တဲ့ပฏิပါအကျင့်ကိုကျင့်နေရင်ဒီဟောဝဟောတုနတ်ပဲဖြစ်ဖြစ် မနှုတ်တော့ဟောသူလူပဲဖြစ်ဖြစ်ဘိက္ခုတိသင်္ခံကိစ္စတိအဲ့ဒါတန်ခါပဲလေအဲ့ဒါရဟန်းပဲလေအဲ့တော့ဤသားတွေဤသားတွေမာသမီးနင်းမှလို့ယောက်ျားတွေမိန်းမတွေဟင်ယောဂီလေးရဟန်းယောဂီလူယောဂီလေးလေအဲ့ဒါတန်ခါနော်အဲ့တော့တို့အခုလက်ရှိမှာကိုဖျားကျင်းတယ်လို့ကျင်းလို့သိတယ်လို့သိနေရတယ်ဘာလို့မှမထင်ဘူးနော် တို့တန်ဃာကြီးတဲ့ကို ပရိယဝန်ဆောင်ကလည်းတို့ရှိနေတဲ့အဲသူတို့ရဲ့တတိနဲ့အတိကိုဘုရားဟောထားတဲ့ဒီပရိယသာတဲ့မှာနှိမ့်မြုပ်ထားတဲ့ချင်းသူကမက်ကင်နဲ့သွားနေတာတပ်ဒါမှမက်ကင်နဲ့သွားတာသူတို့ကပရိယကဓမ္မခန္ဓာပေါ်ကိုနှစ်ထားတယ်ပฏิပါကခမိမိခန္ဓာပေါ်မှာနှစ်ထားတယ်ဒါပဲခွာတယ်ဟင်အကျင့်တော်အတူတူပဲလေဘောပေါပါလေနော် ဟိုကဓမ္မခန္ဓာတဲ့သူမဂ္ဂင်စီပါသွင်းထားတာမဟုတ်ဘူးလားဟုတ်ပါဘူးတို့ဒီကမိမိခန္ဓာတဲ့ကိုမဂ္ဂင်စီပါသွင်းထားတာဒါပဲကွာအဲ့ဒါဒီကို9သိန်းလောက်ရှိတာကိုကွအဲ့တော့ခုနကရိတ်သားရိတ်သားတွေမှာကျင်စဲတွေရိတ်သားရိတ်သားကနေပြီးတော့တီတို့အပြင်ထွက်လာတာတွေနဲ့ဆိုဘလောက်များမထင်တော့ဟိများကြီးနော်ဟင်တို့ကဘာနဲ့ကဘာမှာရောဒီလိုကျင့်နေတာတွေကောရှိပါပါဘုရားအဲ့ဒါဒီကတို့ဖယား ဘုရားနောက်ကဗာရိဗုဒ္ဓရှင်မမောကလန်တို့နဲ့2500ကဟာရီနဲ့တစ်ဆက်သေးပဲသမီးလားအဲ့တော့2500မှာဘယ်လိုများမတင်လို့နောင်ပွင့်မဲ့ဟာဒီကောသမီးလားနောင်မထင်းအတီကိုဒီကနေယူနေယူပြီးပွင့်ရမှာတွေကဘာလဲအဲ့တော့ဆုံးတပကံနဲ့တန်ငါဘလောက်တုံးလေအနန္တပြောမှာနော် နန္ဒပြောပါနော်အဲ့တော့စေရနာနန္ဒပေါ့တင်ပစ္စည်းကတော့တခုတည်းစေရနာကတော့နန္ဒပဲအဲ့တော့ပစ္စည်းကအကျိုးပေးမှာလားစေရနာကအကျိုးပေးမှာလားအဲ့အဓိကထာပါပစ္စည်းကိုရှည်ရမတင်နဲ့ပုဂ္ဂိုလ်ရှည်ရမတင်နဲ့စေရနာရှည်ရတင်ဟုတ်တယ်နော်သဘောပေါက်ပါလေပေါက်ပါဗျာဟင်အကျိုးကိုတို့ကဒီလောက်တင်မြင်မှာဒါကသာသနာတွင်လှူနိုင်တဲ့ညာရှင်ကုသိုလ်ရဲ့အကျိုးပါ ဟုတ်နော်ဟင်ပုဂ္ဂိုလ်နဲ့မပြီးနဲ့ဒါမှတို့လူတမှာဗျလူတဖလားတင်ငါတစုံနဲ့ရှိရှိသမျှတန်ခါအကုန်ပါစေရမယ်နော်ဆုံးတစုံနဲ့ရှိရှိသမျှတန်ခါအကုန်ပါစေရမယ်အဲ့ဒါစေရနာကွယ်လူတဖလားလူတပါဒါမို့တို့ကသူမခံဘူးလို့ပြောတာဟုတ်ကလားအင်းလာတို့လူချင်းတို့လာတာတို့ကလူမခံဘူးဆိုမျက်နာတော့နင်းနေပြက်မှာတယ် ဟင်ပြက်သေးလားပြက်ပါဘူးဟုတ်ကဲ့ကဲတန်ခါကုံအာယုံပြုလူချဖို့ ဗန္တိဗန္တိသံပါရာသံပါရာဟောတာဟောတာဒုက္ခတောဒုက္ခတောမောဒနာထာယမောဒနာထာယနိဗ္ဗာနတနိဗ္ဗာနတသီစီကရိယာယသီစီကရိယာယဣမာနိဣမာနိတာတာပတာတာပဟောထုနိဝထုနိတံခတတံခတဒီမဒီမတံခတတံခတဒီမဒီမတံခတတံခတဒီမဒီမ အပမာဒိနမမိမလျောမဖို့မစားသောတတိတရားဖြင့်တံပါရီတသီလသမာဓိပညာသုံးသိက္ခာကိုလုံခြုံစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေဒီလိုတယောက်ပြီးတယောက်တူးချင်းကြရအောင်ချင်းကြည့်ပါ ပြန်ပြန်ဟောမောင်မကဟောဓာပုံရိုက်တယ်လို့လွတ်တဲ့အချိန်ကတတိအထအဲ့ဟာစာလို့တော့မုံစစေတနာပေါ့လူမယ်ဆိုပြီးဒီလာတဲ့ချိန်ဟာအစီပြေးလူပြီးနောက်အာယုံပြူတာနောက်အာယုံပြူလူတို့ဟာအရေးကြီးဆုံးဓာပုံရိုက်တာမှာ ခဏလေးဒီတစ်ချက်ကလေးခလုံးနှိပ်တဲ့အချိန်လေးကိုအနေထားမှန်မှန်ရှိရင်တသက်လုံးပုံကောင်းထွက်တယ်ဟင်အဲ့ဒီတစ်ချက်ခလုံးနှိပ်နေတဲ့အချိန်လေးကိုအနေထားကပိုးကြိုလို့ရင်တသက်လုံးအဲ့ဒီစိတ်နဲ့သွားမှာခုဒီလှူးနေတဲ့စိတ်တိုင်းကြိုးပြီးသွားမှာဒီမှာတတိရှိနေရင်တို့စာလို့တော့တည်ငြိမ်တဲ့စိတ်ပေါ့ဘယ်အာယုခံစားခံစားဥပိ္ပခစိတ်နဲ့ခံစားတယ်အဲ့ဒါတော့ပြောတာနော်ကဲအမှလွန်နေ ဒီပတိလေးတာကေရကေဘာဘာအေသမဟာတိဒီဒီဒီဒီဒီဒီရောအဲဘာတော့ညီကအနေစစ်မလားကြောက်သေးစစ်မလားအားစစ်မလားဟင်ဒီ မိငယ်ဖွာကြည့်တယ်ဖွာကြည့်တယ်ဒီလူပါရလူပါမလားလူပါရလူပါမလား မှဒလေးပဲလူချင်းရုံရောက်သေးဘူး။ရောက်သေးဘူးလား။အေးအေးအာဒါဒလေးတွေဟင်ဟောဟင်လူချင်းသူတွေကြတော့ပိုက်ခံပြီးဝယ်ရတာဗျ။ဟင်ဟင်ဟောတို့မလူချင်းသူကလက်ကားရတာ။ဟင်ဟင်ဟင်ကဲလာပါဗျာ။ကဲလာပါကဲမှာပါ ဒါလည်းပဲဒီကရုမာရီကဟင်ဒီကရုမာရီကဘာလို့လာတာတော့ဟင်ဒီကရုမာရီဘာလို့လာတာတော့ညာတခါလည်းမရောက်ဘူးလို့ခင်ဗျာ။ဟောမအေးအေးအေးအေးအေးကျောင်းလေးပြေးတွင်းပါခင်ဗျာဆရာမတွေ။ဟောမအေးဒီကရုမာရီအာဟင်အာဒီကရုမာရီအာဂျိုဂျိုဂျူဂျူကရုမာရီဟင်ဟင်ဒီရကရုမာရီဂျိုဂျိုဂျူဂျူကရုမာရီလား အေးအေးအေးအေးအေးအာတို့တကူလာသံကိုရဲ့အဲ့ဒါကဒူမန်နေဟင်ပြီးထားတာဂျာဘောဝင်တာဟင်ဒီကဒူမာရီဂျာဘောဝင်တာကဲဒီမှာရှိတယ်ဘသူတွေ ဖို့ကြံသေးတယ်ဒီမှာရှိသေးတယ်ဒီဒီဒီအာဒါဟောပဲအားတွေဂရုမာရီအာဂရုမာရီကြီးတို့ဟင်အဲ 像月亮，那呀，大家可以骂一个，啊，这个都骂的，嗯，啊，是都啊，嗯，这个那个都骂的，把这骂的，这个都骂的，嗯，嗯，对对，对对，对对呀。 ရဘူးဒီဒီကရုမာတွေပါပြလာတာတော့ဟင်ဟင်ဒီအဲတို့တို့ပြောနေကြတိုင်းဆိုရင်အဲအမှုရန်ရာရန်ကအဲအဲ့လိုလှူလို့ရှိရင်တို့ကတော်တော်မြင်ကတ်တာဟင်တို့မှဘာလို့ခုံလဲဟင်ဟင် နာနေကြဆရာဟာဒါလည်းဒါဝဲအဲ့လိုလာလို့ရအမင်းကိုတော်တော်ကတ်တယ်ဟင်ဝန္ဒာငါဒါနာလိုင်းကမတော်နဲ့သီလလိုင်းကသွားရည်ကြီးတာသီလလိုင်းနဲ့နော်ဒုက္ခသာသနာဝန်ထမ်းသီလလိုင်းလေတို့ဆရာမကြီးတို့ကြတော့ပြည်သူဝန်ထမ်းလေသီလလိုင်းကသွားဒါနာကမတော်နဲ့ဒါနာကတင့်ယုံတော်ပေါ့ ကိုအင်းဒီတိုင်းဆုံးကပ်ပါပါရီချံကပ်ပါဖရာဒါနာဒီပါတိတဲ့တန်တိုင်းသိရင်ကိုအင်းရှိကြွာလာတဲ့တန်ကလူပါတော်ရောပေါ့ပေါ့ဟုတ်ဗျာတော်ရောပေါ့တိတ်ကြီးကြီးကျေကျေမလုံးနဲ့ဘာဖြစ်လို့တော့ရတဲ့လာစာနဲ့ရတဲ့အစဉ်ကတိုင်းနာတိခါရေပြီးတော့သူတို့တော့မသိဘူးဟိုရာဟုံပြောပြောပါ ရန်ကုန်ကအမှုရန်ကအသက်တော်သူတာမန်လူတဲ့အသက်တော်ဝက်ဒူတဲ့ဗျ16ရက်နေ့ဆိုလာကုန်စီရောက်ဟုတ်ဟုတ်ဒီရန်ကုန်ပြောတာပဲလေဘယ်နဲ့တော့ကဒူးမအောင်ဟင်16ရက်နေ့ဆိုရင်16ရက်စိတ်ရှိသေးလို့လားဘယ်စိတ်နဲ့နေတော့တော့အမှုရန်က ရိုးရိုးလူတဲ့အသက်တဝက်တူတဲ့ပြပေါ့ကလားသူနာမှာသူခြေတိုင်းမတုံးနဲ့လမ်းတွေးလို့900ရံပြည်စီလေးကျုံလုံးဝယ်လိုက်မဟဲ့ချင်းပါအောင်လိုက်စမ်းပါအောင်လိုက်ရင်900လည်းဖတ်တင်ပါလိမ့်မယ်900ရံတဏှာကိုလည်းတပ်ပြီးသားဖြစ်ပါလိမ့်မယ်နှခါကျိုးရှိပါလေစူဇန် ဆရာမကြီးတို့ဆရာကြီးတို့ဒီလိုနဲ့မပြီးသေးဘူးဟင်ဟင်တေဟိုဘေဇရတို့ဘာတော့ဟိုဘာအမူရန်နေဆိုတော့ဘာတော့ဟိုဂျန်ကြီးဆိုင်ငါဂျန်ကြောင်းပြီလို့ဟင်ဘယ်လိုမှညှစ်ထုတ်လို့မထွက်တော့မှအမိုက်ပုံဖို့ဟင်ဘယ်လိုမှညှစ်ထုတ်လို့မထွက်တော့ဘယ်လိုလုပ်တော့အဲ့ဒီတော့ဘာဆောင်မှာတော့ဟင် ပြည်စင်ဟိုပဲ60ဟိုပဲကြတော့သူကြပြီလေအဲ့တော့သူဟိုစိတ်တို့ညာတို့ကသူ့မရတာလေတွေ့တဲ့တုံညာကောင်းတာသူကြရင်သူဆုံးရင်ညာဆုံးတာပဲပြီးတော့တတိဆိုတာလည်းသူ့မရတာလေသူ့အကောင်လုံးတတိအကောင်တာပဲလေသူ့အညာရင်တတိအညာမှာပဲလေဟုတ်ကလားဗျာအဲ့တော့60အရေးခန်းမှာလှုပ်လိုက်တော့ဘာလို့မှာတော့ပြင် င်ပါလို့မလို့မော့ကြည့်လေစူးစမ်းပါစူးကိုကြီးမတနိုင်စူဘူးနဲ့လို့အိတ်ထဲကငွေလွယ်တယ်စူဘူးထဲကငွေပြန်ထုတ်လို့မရဘူးဟင်ချက်စီမရတော့မှထင်တယ်ဟင်မချက်စီရင်သူကထုတ်လို့မရဘူးလေဟုတ်ပါတယ်ဟုတ်နော်စူးစမ်းွယ်ကျိုးစားပန်းွယ်ဟုတ်ဗျာဒီကနေ့နဲ့မပြီးနဲ့နှစ်ဖြင့်လာအတွက်ကိုအများအားစဉ်းစားပါမူတာက တီလှရေးကြီးပါတီလှကလည်းပဲ၅ပါးယူပါ၈ပါးယူပါ၁၀ပါးတီလှမဟုတ်ဘူးကိုချင်းတီလှနော်ဆရာမကြီးတို့ဆရာကြီးတို့ဒါနာကကလေးတွေကို ကိုတိတဲ့ပညာပေးနေအာဌာနပါပညာဒါနာအများဆုံးပါဒုတိယအများဆုံးကဈာမကြီးဆရာဝန်ဆရာမတွေလေ ဟင်ဟိုနားနဲ့မှာအများဆုံးသူတို့နှစ်ခုပဲဒါနတွေပါတခြားဒါနတွေအဲ့ဒါနေတိုင်းလုပ်နေတဲ့ဒါနပါဟုတ်နော်ကိုတတ်တယ်လို့တတ်ပါကိုသိတယ်လို့သိပါစေဒီစိတ်မဲထားပြီဒုဆရာမကြီးတွေကဘယ်တန်းတင်တာလဲကိုရန်ဆရာတင်ပြရတာဟင်ခင်ဗျားတို့အဲကျုပ်တို့ပြောနေကြတိုင်းဆိုခင်ဗျားတို့ကကြောင်းသားခုံမှာဆင်းထိုင်ပြန် နင်တို့ငါနေရာကလာပြီစာသင်ကြလေခိုင်းအပြောတာဘာပြောတာတော့ဒီဟေးသူတို့ကိုသင်တဲ့နေရာကိုယ်နေရာက မသင်တဲ့သမီးလားသူတို့အရွယ်နဲ့ကိုယ်အရွယ်မတူဘူးသူအတွေ့အကြုံနဲ့ကိုယ်အတွေ့အကြုံမတူဘူးငါသူတို့အဆင့်တုန်းကသူတို့ကိုယ်တန်းတုန်းကငါစိတ်ပဲလို့နေတယ်လေဟင် ငါဘယ်လိုသဘောထားတယ်လဲအဲ့ဒါကြည့်ပြီးအဲ့ဒီနေရာကကတ်တင်သမီးညာနာလေးနဲ့တတ်ပါတယ်ကိုနေရာကနေငါပြောတဲ့အတိုင်းမတိရခေါင်းလားပက်နဲ့ညနေနဲ့တို့ပက်နဲ့တို့ဘယ်လိုသေးတို့နင်းတို့တို့တာတရားဆရာမကြီးနာမည်တော့ပြောလို့မကောင်းပါဘူးသူကအင်္ဂလိပ်စာပြတာဟင်အဲအင်္ဂလိပ်စာအတန်တော့မမှန်လို့တဲ့ယူခဲ့လေရုပ်ပြီးရှာဖို့ပြီးတော့ကဲဆန်းအပန်း သူလိုတော့ပဲတတ်နိုင်မှာမလို့ကွယ်ဗမာစစ်စစ်ကြီးကဘိုးစကားပြောရမှာဆိုတော့ဟင်အဲ့တော့သူ့နေရာကတင်တော့အတတ်မြန်နေသမီးကကိုနေရာကဘယ်တော့မှမတင်နဲ့ဟုတ်နော်သူ့နေရာကနေတင်ထားရမယ်ဟုတ်ဗျာတီလာမှာကိုချင်းတီလာအရေးကြီးဆုံးပဲဖျားပေးတဲ့တီလာနှစ်ပါးတဲ့သမီးကများများမပေးဘူးတို့ကတော့တပါးပဲပေးလိုက်ဟင် ဟိုတကြွယ်တယောက်ကသာသနာကြီးညူလို့ရဟန်းပေါင်တက်အဲတော့သူ့ဆရာကပြောတယ်အဲတို့ရဟန်းသီလက229ရှိတာအချိန်ကအသေးသိမ့်နဲ့ဆိုရင်တော့ဂတိပေါင်း9180ရှိတယ်ငါရှင်လိုက်နိုင်ပါမလားကြောက်တော့လူဘဝတော့ငါ၅ပါးရှိပါတော့မနိုင်ကြီးဟိုကပေါက်ဒီကပေါက်ဟိုကပြင်းတယ်ဒီလောက်ကြီးတော့ လွယ်ဘူးกว่าထွက်မယ်ဆိုတော့မလုံးအဲ့ဒါထွက်မလုံးတော့ဘုရားကခေါ်မိတယ်ပေါ့ဘာလို့ထွက်မှာတော့ဒီလိုဒီလိုဒီလိုဆိုငါသားနှစ်ပါးလောက်တော့မတတ်နိုင်ဘူးငါဟာနှစ်ပါးလောက်တော့တတ်နိုင်တယ်ဗျာချိုးချိုးချုံတော့ဟိုနှစ်ပါးဒီလိုဆိုကိုယ်နဲ့စိတ်နဲ့လုံအောင်ထိဖျားပေးတဲ့သီလနှစ်ပါးလေးဗျဟင် ကိုယ်နဲ့စိတ်နဲ့လုံအောင်တယ်ကိုယ်နဲ့စိတ်လုံမှာတော့ဉာဏ်သာတွေကောင်းအောင်ပေါ့ဟုတ်နော်ဟုတ်နော်အဲဆရာကြီးတို့ဆရာမကြီးတို့အမှုတန်းတွေကြတော့အဲ့ဒါပြောနေသူကအဲစိတ်ကိုပဲပြောလိုက်တော့မှကိုရိုးဆုံးစိတ်ထားပညာသင်တာလည်းအများဘူးနော်ကိုကြိုးဆုံးလိုက်ပါတို့ကိုရောက်တယောက်ရောက်တော့ပြောဦးမယ်ရွှေဘူဝေလုံးဘာကြီးတက္ကသိုလ်တုန်းက တို့ဆရာတို့များပြောတယ်မင်းတို့နိဗ္ဗာန်သွားခြင်းနဲ့ကောင်းလေသွားနေကြကွာသွားကြမင်းတို့တို့တော့သွားနိုင်သေးဘူးကွာဖရာဖြစ်အောင်ကြိုးစားတနှစ်တနှစ်ကိုငါเจ้าကိုတန်ငါ200ပေါ့ငါအဲ့ဒါပညာပါရမီတွေငါယူနေတာသူ့ဘုမပါဘူးတို့ဝေလုံးပြန်တော့မသွားပါဘူးတို့တို့ဆရာတော့အဲ့လိုပြောဘူးလေယူဘူးလုံးတော့သူကဥပုံနေဆိုသွားသွားကိုဖြစ်ရတာဟုတ်ပဲကိုဖြစ်တော့သူကအဲ့လိုပြောဘူးတယ် ဟင်ငါတို့ပညာပါရမီယူလာတဲ့တနေ့တနေ့ကိုတန်ခါကဝင်လိုက်ထွက်လိုက်ဘူးပဲအနည်းဆုံးတော့200လောက်ရှိပါတယ်တို့နေကြတော့ငါတို့တရားရှိစိတ်ဟင်အဲသူကအဲ့လိုပြောတာကွပညာပါရမီစုထားတယ်ကွပညာဒါနပေါ့ကွဟုတ်နော်အဲ့ဒါကိုယူဆုံးလိုက်တာတနည်းသိခါဗုဒ္ဓီဘလောက်များများအဲ့ဓာတွေကျွလွန်တာကိုယူရှာလို့တမညာကိုယူရှာစိတ်တစ်စိတ်ထဲကြောင့် တိခါပုတ်တီဒီလောက်ကျိုးလွန်တာနော်ကိုကျိုးစွန့်လိုက်ရင်လုံးမီတယ်နော်ကိုကျိုးရှာလို့တိခါပုတ်တီပြက်ထားကွတိခါပြက်ထားလေကိုကျိုးစွန့်လိုက်ရင်သမီးပြက်တော့ကိုကျိုးစွန့်စိတ်တစိတ်သာထားသမီးရဒီဒီလာလုံးကျုံရင်အမှုတန်းအတော်ဆုံးပဲဟုတ်နော်အမှုတန်းကဒီလာအာကိုဟိဒါနာမအာမကိုနဲ့ဟုတ်ဗျာသူပြောနေကြအတိုင်းဆိုရင် လူမနတ်ပြည်ရောက်မယ်ဆိုဘုန်းကြီးနဲ့ဖွာတီလာရှင်ရောက်မှာကိုလူမမလူလာဟဲ့ဟုတ်ကလားဟဲ့ဟေးလူမတေဟိုလိုနတ်ပြည်ရောက်မယ်ဆိုဘုန်းကြီးနဲ့ဖွာတီလာရှင်ရောက်မှာပေါ့လူမမလူလာဟဲ့သီလကသွားနော်သီလတဲ့တပီတော့၅ပါးရှိပါ၁၀ပါးပြောတာမဟုတ်ဘူးနော်ဟုတ်ဟုတ်နော်ခုနပြောတဲ့ကိုကျိုးဆုံးလို့တဲ့စိတ်ထားစီသားသမီး ကိုကျိုးစွန့်လေးတမီးတို့လိုချင်တာဒီတဲ့ပုံများလေးကိုကျိုးစွန့်လေးမေတ္တာအာကြီးလေးကိုကျိုးစွန့်လေးကရုဏာအာကြီးလေးတမီးရအဲ့ဒါအများစိတ်တွေတမီးရအဲ့ဒါအများစိတ်ကိုမွေးမဲ့သီလတမီးရအဲ့ဒါလေ့ကျင့်တာကိုသီလပြောတာကွယ်အဲ့ဒါလုံဆောင်ကွယ်ဟင်ဘာသင်္ကန်းတွေသူများကိုမသားလည်းဖက်နဲ့လက်ဆောင်တက်တာဟင်ဟင်သူများဆိုင်ကဟာတွေဝဲလာပြီဟုတ်တော့ကဲကဲသွားကြသူသွား ကိုချမ်းသာစိတ်ချမ်းသာစွာဖြင့်မိမိတို့အလိုရှိရာလောကီလောကုတ္တရာနှပြသောသုဖြီးပြီးမြင်ကြပါစေ။ကြွားလား။ကေပေါ်ကြပြီ။อืมပေါ်ကြဦး။